ခန်းကြီး29အငယ်1မှ15ရှင်ပြန်မှုတော်ကိုဆောင်သောဣဒရေလလူအမျိုးသားတို့သည်အဆွေအမျိုးတကြီးလူတထောင်အုပ်တရာအုပ်အရာရှိတို့နှင့်တကွတနှစ်တွင်12လအစဉ်တိုင်းတပ်ဖွဲ့၍တလစီတလစီအလှဲ့လှဲ့ဆောင်ရသောတပ်သားအမှုဒန်း2400စီရှိကြ၏ပထမလတွင် ပထမတပ်ကို အုပ်သောဘူမင်းကားဇာပ ဗဒေလသားယာရှောဗန်နှင့်တပ်သားပေါင်း2400ဒီထိုမင်းသည်ဖာရက်အမျိုးသားဖြစ်၍ပထမလတွင် အမှုဆောင်သောတမှုအပေါင်းတို့ကို အုပ်ရ၏ဒုတိယလတွင် အမှုဆောင်သောတပ်ကို အုပ်သောဘူမင်းကအဟောဟိ အမျိုးသားဒေါ်ဒဲနှင့်စစ်ကဲမိကလုတ်တပ်သားပေါင်း2400ဒီတတိယလနှင့်ဆိုင်သောတတိယတပ်ဘူမင်းက ယေပရောဟိတ်ကြီးယောဒသားဘေနယံနှင့်တပ်သားပေါင်း2400တည်းထိုမင်းသည်ဘိုလ်စုတွင်ကြော်စောသောသူဘိုလ်ချုပ်အရာရှိသောသူဖြစ်၏သူ၏သားအမိဇပတ်သည်လည်းတမှုအရာကိုရ၏စဒုထလတွင်စဒုထဘူမင်းကယောဘန်ကြီးအာတဟေလစစ်ကဲကအာတဟေလသားဇေပတိတပ်သားပေါင်း2400တည်း ပဥ္စမလတွင်ပဥ္စမဗိုလ်မင်းကားဣဇဟာအမျိုးရှံဟုတ်တသားပေါင်း2400တည်းသတ္တမလတွင်သတ္တမဘူမင်းကားတေကောမြို့သားဣကေရှာဤသားဣရတသားပေါင်း2400တည်းတတ္တမလတွင်တတ္တမဘူမင်းကားအေဖရင်အမျိုး ပေလောနီအနွယ်ဖြစ်သော ဟေလက်တသားပေါင်း2400တည်း အာထမလတွင်၊အဋ္ဌမဗိုလ်မင်းကားဇာရအမျိုး၊ဟုရှသိအနွယ်ဖြစ်သောတိဗေကဲတပ်သားပေါင်းနှစ်သောင်းလေးထောင်တည်း။နဝမလတွင်၊နဝမဗိုလ်မင်းကားဗင်္ယာမိန်အမျိုး၊အနေသောသိအနွယ်ဖြစ်သောအာဗျေဇာတပ်သားပေါင်းနှစ်သောင်းလေးထောင်တည်း ဒသမလတွင်ဒသမဗိုလ်မင်းကားဇာရမျိုးနေတောဖာတိအနွယ်ဖြစ်သော မဟာရဲတသားပေါင်း2400တည်းဧကဒသမလတွင်ဧကဒသမဗိုလ်မင်းကားဧဖရင်အမျိုးပိရတောနိအနွယ်ဖြစ်သောဘေနာယတသားပေါင်း2400တည်းဒွာဒသမလတွင်ဒွာဒသမဗိုလ်မင်းကားဩတနေလအမျိုးနေတောဖာတိအနွယ်ဖြစ်သောဟီလဒဲ တပ်သားပေါင်း2400တည်းအငယ်16မှ22ဤဒေလအမျိုးအသီးသီးတို့ကို အုပ်သောမင်းဟုမူကားရုဘင်အမျိုးတွင်ဇီခရီသားအေလီယာဇာရှိမုန်အမျိုးတွင်မာခီသားရှေပတိ လေဝိအမျိုးတွင်ကေမွေလဤသားဟာရှဘိအာယုံအမျိုးတွင်ဇာတုယုဒအမျိုးတွင်ဒါဝိအကိုအေလိဟု ဣသခါအမျိုးတွင်မိက္ခေလ၏သားဩမရိ၊ဇာဗုလုန်အမျိုးတွင်ဩဗဒိ၏သားဣရှမာယ၊နဿလိအမျိုးတွင်အာဇရေလ၏သားယေရိမုတ်၊ဧဖရိမ်အမျိုးတွင်အာဇဇိ၏သားဟောရှေ၊မနာရှေအမျိုးတဝက်တွင်ဗေဒါယ၏သားယောလပ်၊ဂိလဒ်ပြည်၌မနာရှေအမျိုးတဝက်တွင်ဇာခရိ၏သားဣဒ္ဒေါ ဗင်္ယာမိန်အမျိုးတွင်အာဗနာ၏သားယာသေလ၊ဒန်အမျိုးတွင်ယေရောဟံ၏သားအာဇရေလ၊ဤရွေ့ကားဣသရေလအမျိုးတို့ကို အုပ်သောမင်းပေတည်း။23ထာဝရဘုရားသည်ဣသရေလအမျိုးသားတို့ကိုမိုဃ်းကောင်းကင်ကြယ်နှင့်အမျှတိုးပွါးများပြားစေတော်မူမည်ဟုဂတိတော်ရှိသောကြောင့်၊ဒါဝိဒ်သည်အသက်နှစ်ဆယ်မစေ့သောသူတို့ကိုစာရင်းမယူဘဲနေ၏။ ဇေရုယာသားယွာဘသည်စင်းယူစပြု၍ထိုအပြစ်ကြောင့်အမျက်တော်သည်ဣသရေလအမျိုးအပေါ်သို့သက်ရောက်သောအခါ၊လက်စမသတ်ရေတွက်၍ရသော လူပေါင်းကိုဒါဝိဒ်မင်းကြီး၏မှတ်စာ၌မသွင်းမမှတ်။အာဒေလသားအာဇိမာဝက်သည်ဘဏ္ဍာတော်စိုးဖြစ်၏။ဩဇိသားယောနသန်သည်လယ်ပြင်၊မြို့ရွာ၊ရဲတိုက်၌ရှိသောဘဏ္ဍာတိုက်တို့ကို အုပ်ရ၏။ခေလုပ်သား ဧဇရိသည်လယ်ယာလုပ်သောသူတို့ကိုအုပ်ရ၏။ရာမမြို့သားရှိမိသည်စပျစ်ဥယျာဉ်တော်ကို၎င်း၊ရှိဖမိမြို့သားဇဗဒိသည်စပျစ်သီးနှင့်စပျစ်ရည်တိုက်တို့ကို၎င်းအုပ်ရ၏။ဂေဒရိလူဗာလဟာနန်သည်ချိုင့်တို့၌ရှိသောသံလွင်ပင်နှင့်သဖန်းပင်တို့ကို၎င်း၊ယောရှသည်ဆီတိုက်တို့ကို၎င်းအုပ်ရ၏။ရှာရုန်အရပ်သားရှိတရဲသည်ရှာရုန်အရပ်၌ကျက်စားသော နွားစုကို၎င်း အာဒလဲသားရှာဖတ်သည်ဂျိုင်းတို့၌ကျက်စားသော နွားစုကို၎င်းအုပ်ရ၏ဣရှမေလအမျိုးသားအောပိလသည်ကလအုပ်တို့ကို၎င်းမေယောနတိလူယေဒီယသည်မြဲတို့ကို၎င်းဟာဂရမျိုးသားယာဇစ်သည်တိုးတို့ကို၎င်းအုပ်ရ၏ဤသူတို့သည်ဒါဝိမင်းကြီးဥစ္စာဗန္ဒာတို့ကို အုပ်ရသောသူပေတည်း ဒါဝိဒ်၏ဘထွေးတော်ယောနသန်သည်တိုင်ပင်မူးမတ်ပညာရှိကျမ်းတတ်ဖြစ်၏။ဟာကမောနိသားယေဟေလသည်ရှင်မြင်း၏သားတော်တို့အပေါင်းအဖော်ဖြစ်၏။အဟိတောဖေလသည်ရှင်မြင်း၏တိုင်ပင်မူးမတ်အာခိမြို့သားဟုရှဲသည်ရှင်မြင်း၏အဆွေခင်မွန်းဖြစ်၏။အဟိတောဖေလနောက်မှအဗျာတန်နှင့်ဘေနယသားယောယဒတ်သည်နေရာချ၏။ယောဘတ်သည်တတ်တော်ဘိုလ်ချုပ်မင်းဖြစ်၏